ဒီကနေ့1396ခုနှစ်69ခုနှစ်ဝါကောင်လာပြီကျော်တရက်၄နာရီထိုးဖို့ရ73မိနစ်အလိုမှာဘုန်းကြီးတို့တရားပွဲစသည်အဲဒါခါတိုင်းလိုပဲ၄နာရီမှာတရားပွဲသိရမှာပေါ့လေ ဟမ်ဟုတ်လား၄နာရီတရားဝဲသိရအောင်ဒီကနေ့အာယုံစွမ်းကိုနယူးယောက်မြို့မှာနေတဲ့မိမိက မွေးနေ့ပင်ကလာအဖြစ်လူရန်ဆက်ကတ်တယ်နေစွမ်းကိုတော့မာသီရာအေးရ မိခင်ဖခင်များဖြစ်ကြတဲ့ဥပခင်တော်စောကြည်တို့ကိုရည်စူးပြီးတော့စက္ကလူဒန်းကျွေးမွေးပြုစုတယ်ကျွေးမွေးမပြက်ဆောင်ရွက်စီမံမွေခံတိုက်စေလူမျှဝေ၍စောင့်လေမျိုးနွယ် ဝငါတွေပြင့်ပွေသာရုတာသာသမီကမိဘများအပေါ်မှာပြုရမယ်ကျင့်ကို၅ပါးရှိတယ်တဲ့ကျွေးမွေးမပြတ်မိဘတို့ကိုလှုပ်ကျွေးပြုစုရမယ်ဆောင်ရွက်စီမံ မိဘတို့ရဲ့လုပ်ငန်းဆောင်တာကိုမိမိကတာဝန်ယူပြီးတော့စီမံဆောင်ရွက်ရမယ်မွေခံတိုက်စေမိဘတို့ရဲ့အမွေကိုခံတိုက်အောင်လဲလိမ်မာရမယ်မလိမ်မာရင်အမွေမခံတိုက်ဘူးပေါ့ရန်ကုန်မှာတစ်ချိန်ကတခါတယောက် အသက်40လောက်သူ့ဖေကချမ်းသာပါတယ်အဲ့ဒါအဖေစီသူကပိုက်ဆံတောင်းတော့သူလိုသလောက်တောင်းမရသူကအိမ်တောင်းသေးပါပဲတောင်းမရတော့ဘာလုပ်လဲဆိုတော့အဖေရဲ့အပြစ်တွေကို မဂ္ဂဇင်းတွေကနေပြီးရေးပြီးကြီးညာတယ်တိုက်ရိုက်တော့မဟုတ်ဘူးပေါ့လေသွယ်ဝိုက်တော့အပြင်ကြီးညာရမှဆောင်းပါသုံးပုဒ်လောက်နဲ့တူးတယ်အဲ့ဒါအဖေကိုအပြစ်ဆိုတာနှုတ်နဲ့ဆိုတာတောင်မဟုတ်ဘူးစလုံးနဲ့အဖြူပေါ်အမဲထင်ပြီးတော့ဆိုတာ အခုတောင်မှပဲအဲ့ဒီဆောင်းပါးတွေရှားကြည့်ဖတ်လို့ရအောင်မှာကြာလာပါပြီကြာတော့မှနှစ်ပေါင်း40လောက်ကြာပါပြီသွေးသောမေရစင်ထဲမှာနောက်အဖေသေးတဲ့အခါကျတော့မလုပ်တယ်လဲဆိုတော့အဖေ ခေါင်းနာသွားပြီးတော့ခေါင်းနာကနေပြီးတော့ဥချတယ်ဥချပြီးတော့ဥချတာရိုးရိုးချတာမဟုတ်ဘူးဓာတ်ပုံဆရာခေါ်လာတယ်ဓာတ်ပုံဆရာခေါ်လာပြီးသူဥချတာကိုအရိုက်ခိုင်းတယ်ရိုက်ခိုင်းပြီးအဲ့ဒါဓာတ်ပုံမှတ်တမ်းယူထားတယ်ဘာလို့တာတော့ သူကအဖေကိုအပုတ်ချထားတာဆိုတော့သူ့သားမဟုတ်ဘူးလို့ပြောရင်ပြောလို့ရတာပေါ့အဲ့လိုဆိုရင်အမွေမရဘူးပေါ့အဲ့ဒါကိုသားစစ်စစ်ဖြစ်ပါတယ်လို့တက်တဲ့တက်ကရာပြခြင်းလို့အဖေသေးတော့အဖေခေါင်းနာသွားဥချပြီးတော့ဓာတ်ပုံရိုက်ပြီးဓာတ်ပုံယူထားတာအမွေခံတိုက်ခြင်းလို့ခံတိုက်ပါမလား တရားအရာဆိုရင်တော့မခံတိုက်ဘူးသို့တော့လောကဥပဒေအရာတော့သူကအဲ့ဒီမှာသက်သေသက်ကာယလှုပ်တာတော့အဲ့ဒါအမွေတော့ရတယ်ဒါပေမဲ့လို့နောက်ကြတော့အဲ့ဒီအမွေလဲသူကမိုက်တော့ကုန်းတော့ပါပဲအဲ့ဒါအမွေခံတိုက်အောင်လှုပ်တဲ့ဤတနည်းလေဒီရန်ကုန်မှာအနိကကကလေးပဲ မွေခံတိုက်စေတဲ့အမွေခံတိုက်ရမယ်ဆိုတာမိဘရဲ့စကားနားထောင်ရမယ်မိဘလက်ငုပ်လက်ရင်းတွေကိုမပြောက်မပြဲရအောင်ကြိုးစားပြီးတော့ဆက်လက်ဆောင်ရွက်ရမယ်မိဘလှူထားတန်းထားတဲ့ကြောင်းကံဖရာရှိလဲအဲ့ဒီကြောင်းကံဖရာတွေကိုပြုပြင်စောင့်ရှောက်ထိန်းသိမ်းရမယ်တတ်နိုင်သလောက်အစိုက်ဒီဖြင့် အမွေခံနိုင်အောင်လိမ္မာရင်ကျေးရမယ်မွေခံတိုက်စေလှူမျှဝေ၍ဝယ်လွန်တဲ့မိဘများကိုရည်စူးပြီးတော့ဒါနပြုပြီးအမျှဝေရမယ်တဲ့အဲ့ဒါသာသမီတို့ရဲ့တောင်းဖို့တရားပဲ သိင်္ဂါလောဝါဒသုတ်မှာ သိင်္ဂါလသရုသားကိုမြတ်စွာဘုရားဟောကြားတာဒါကြောင့်သာသမီကမိဘကိုပြုရမယ်ဝတ္တရားထဲမှာမိဘကွယ်လွန်လို့ရှိရင်ကွယ်လွန်တဲ့မိဘရည်စုပြီးကုသိုလ်ကောင်းမှုပြုပေးဖို့ရာဝတ္တရားဟာလည်းပဲဝတ္တရားတစ်ခုပဲ အိန္ဒိယမှာဟိန္ဒူတွေလည်းပဲကွယ်လွန်သူမိဘများကိုရည်စူးပြီးတော့သွန်သွတ်တပိတ်တို့တဲ့ထုံးစံရှိတယ်သူတို့ကတော့ပိန္ဒအပေးတယ်ခေါ်တယ်ပိန္ဒဆိုတာကသွမ်းပါပဲပိန္ဒပေးတယ်လို့ခေါ်တယ်ဒါကြောင့်အဲ့ဒီဟိန္ဒူများတော့အိမ်အောင်ကြလို့ဇနီးကသာသမီမရဘူးဆိုလို့ရှိရင် နောက်ထပ်ဇနီးတယောက်ယူခွင့်ရှိတယ်သာသမီရအောင်လို့အဲ့ဒါဘာကြောင့်သာသမီရကျင်တာလဲဆိုတော့သူတို့သေသွားရင်သာသမီကသူတို့ကိုရည်စူးပြီးတော့သွန်းသွတ်တပိတ်တော့အောင်လို့ သားသမီးမရှိဘူးဆိုလို့ရှိရင်သူတို့ယေစုပြီးသွန်းသွတ်တပိတ်သွတ်မဲ့လူမရှိဘူးဒါကြောင့်သူတို့ကောင်းရာသုပတိရောက်ချင်မှရောက်မယ်အဲဒါကြောင့်သားသမီးရတဲ့ဇနီးကိုသာအဲသူတို့လူလားတောင်းတာလေအဲ့ဒီအစဉ်အလာနဲ့ မြတ်စွာဘုရားရဲ့သင်္ကာလောဝါဒသုတ်မှာပါလာလဲပါတဲ့ကျင့်ကိုအစဉ်အလာတူပါတယ်ဘာကြောင့်တူတာလဲဆိုတော့ဒီကျင့်ဝတ်ကလည်းပဲမြတ်စွာဘုရားကအိန္ဒိယမှာအများပြုကြတဲ့လူမှုရေးကျင့်ဝတ်ဘာသာရေးကျင့်ဝတ်ကိုမှန်ကန်လို့မလို့လက်ခံပြီးတော့ဟောပြောတာဟုတ်ဒါကြောင့်ဒီကနေ့လည်းပဲ ဝယ်လွန်သူဖခင်ဥပခင်မိခင်တော်စောကြည်တို့ကိုရည်စူးပြီးတော့သာသမီများကဒေါက်တာဒေါ်မမဒေါ်သီရာအေးမောင်မတစုတို့ကမိဘတွေကိုရည်စူးပြီးတော့သွမ်းခဲပွဲ ပေါ်စဉ်ချိုချင်းရတာလူဒန်းနေဝတ္ထုငွေတို့မှဖြစ်ပေါ်သောပစ္စည်းလေးပါးတို့ကိုလည်းလူဒန်းကြတယ် ဒီကနေ့ပြုတဲ့ဒေဆွမ်းဒါနာကောင်းမှု ပစ္စည်းလေးပါးဒါနာကောင်းမှုကိုယ်လွန်နဲ့မိခင်ဖခင်များမြင်ရကြားရသိရပြီးဝမ်းမြောက်ဝမ်းသာသာဓုနုမောဒနာခွန်နိုင်ပါစေသာဓုနုမောဒနာခွန်နိုင်တဲ့အတိုင်းလည်းပဲလက်ရှိခံစားဆန်စားနေရတဲ့စီစိန်ချမ်းသာတို့တဲ့ပုံမများမြတ်တဲ့စီစိန်ချမ်းသာတို့ကိုခံစားဆန်စားရပါစေလို့ ရည်ရွယ်ချက်ဥဒေချက်ထားပြီးတော့လူတန်းနဲ့ဒီတော့ပရိသတ်ကိုမေးမလို့ဒီကမသီရာရေမုံနှမတစုတို့ပြုတဲ့သွမ်းဒါနကုသိုလ်ပစ္စည်းလေးပါးဒါနကုသိုလ်ကကွယ်လွန်သူဘဝအသစ်မှာ ဖြစ်နေကြတဲ့သူ မိဘတွေစီဒီကုသိုလ်တွေကပြောင်းရွှေ့ပြီးရောက်သွားတယ်မဟုတ်လားဟမ်ဒါဖြစ်ရင်ဘာလို့ပြုနေတာတော့မဟုတ်ရဲ့ပါတယ်သူတို့ဘယ်လိုလုပ်ကုသိုလ်ရမလို့ ဓမြတိုက်ပြီးအသက်မွေးတဲ့လူတယောက်ကဒီနေရာတိုက်အိမ်မှာဓမြတိုက်သွားလို့ဓမြတွေပစ္စည်းတွေအများကြီးရသွားတယ်လို့ကြားရသိရရင်အဲဒီကြားသိတဲ့ဓမြကစိတ်ထဲပဲနဲ့နေမလို့အမလေးငါလည်းဒီလိုရရင်ကောင်းမှာပဲလို့မရှိဘူးလား အဲ့တော့ဝမ်းသာတာလားမသာတာလားဒါဖြင့်ဓမြတိုက်တာဝမ်းသာတဲ့ဓမြရဲ့စိတ်ထဲမှာကုသိုလ်ကောင်းမှုစိတ်တွေဖြစ်တာပေါ့နော်ဘာဖြစ်တော့အကုသိုလ်စိတ်ဖြစ်တဲ့အခါကျတော့သူအဲ့ဒီကအကုသိုလ်စိတ်ကကောင်းကျိုးပေးမလားဆိုးကျိုးပေးမလား အဲ့ဒီအတိုင်းပဲကောင်းမှုကုသိုလ်ပြုအပြုဝါသနာ ရှိတဲ့ပုဂ္ဂိုလ်ကသူတစ်ပါးကောင်းမှုကုသိုလ်ပြုတာသိပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘယ်နဲ့နေမလဲဝမ်းသာတော့သူစိတ်ဝမ်းသာတဲ့စိတ်ကကုသိုလ်လားအကုသိုလ်လားအဲ့ဒီကုသိုလ်စိတ်ကြောင့်သူ့မှာဘာဖြစ်မလဲကောင်းကျိုးချမ်းသာရမယ်ပေါ့မဟုတ်ဘူးလား အဲဘွယ်လွန်သူကိုရည်စူးပြီးပြုတဲ့ကုသိုလ်ပြုတယ်ဆိုတာအဲ့ဒီသဘောပဲဟုတ်ကဲ့လားကုသိုလ်ပြောင်းရွှေ့သွားတာမဟုတ်ဘူးပြောမယ်ဆိုရင်တော့ဟိုလိုတော့ပြောနိုင်တယ်ကုသိုလ်ကူးဆက်သွားတယ်အဲ့လိုတော့မပြောနိုင်ဘူးလားကုသိုလ်ကူးဆက်သွားတယ်လို့ပြောနိုင်တယ် ကုသလောဓမ္မောကုသလတဓမ္မတဥပနိစ္စယပစ္စယေနပစ္စယောကုသလောဓမ္မောကျန်ရည်သူမိသားစုကပြုလိုက်တဲ့ကုသိုလ်တရားတစ်ခုကကုသလတဓမ္မတကွယ်လွန်သူဤစိတ်အစဉ်၌ဖြစ်သောကုသိုလ်တရားအားပစ္စယောဥပကာရကော ပကတုပနိတယပစ္စယတတ္တိဖြင့်ကျေစုပြု၏တဲ့ ပဂရုပနိဒယတတိဆိုတာပဂရိအားဖြင့်အားကောင်းနေတဲ့ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာလည်းပဂရိအားဖြင့်ကုသိုလ်ကအားကောင်းနေတယ်ကုသိုလ်ကိုခံယူဖို့ရှိနေတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာလည်းပဲကုသိုလ်စိတ်ကအားကောင်းနေတယ်အဲဒါကုသိုလ်စိတ်နှစ်ခုကူးသွားတာပေါ့ဖျောင်းတိုင်နှစ်ခုမိကူးသလိုပေါ့ဥပနိဒယပစ္စည်းနဲ့ ကျေးဇူးပြုတယ်အဲ့ဒါကလည်းပဲကွယ်လွန်သူကသိရှိအောင်မဟုတ်ကဲ့လားမသိရင်တော့သူတဏ္ဏကုသိုလ်စိတ်ဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးဒါကြောင့်ကွယ်လွန်သူကိုရည်စူးပြီးကုသိုလ်ပြုတဲ့အခါအင်္ဂါ၃ပါးညီရတယ်တဲ့အင်္ဂါ၃ပါးက ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကမိမိရဲ့ကုသိုလ်ကို အမျှဝေတဲ့အခါမှာကွယ်ကွယ်လွန်တဲ့ပုဂ္ဂိုလ်ကိုရည်စူးပြီးတော့ကွယ်လွန်တဲ့ပုဂ္ဂိုလ်သိရှိအောင်ရည်စူးပြီးတော့ကုသိုလ်ပြုရတယ်တဲ့အဲ့ဒီကုသိုလ်ကိုအလှူခံတဲ့အဲ့ဒီဒါနကုသိုလ်ကိုအလှူခံတဲ့ပုဂ္ဂိုလ်ကလည်းပဲအကျင့်သိက္ခာနဲ့ပြည့်စုံရတယ်တဲ့ပြီးတော့ ကွယ်လွန်တဲ့ပုဂ္ဂိုလ်ကလည်းပဲသိရှိရတယ်တဲ့အဲ့ဒီအင်္ဂါ၃ချက်ညီလို့ရှိရင်ကွယ်လွန်တဲ့ပုဂ္ဂိုလ်ဟာဒီကပြုလိုက်တဲ့ကုသိုလ်ကိုသိရှိတဲ့အတွက်ဝမ်းမြောက်ဝမ်းသာကုသိုလ်စိတ်တွေဖြစ်တယ်သာရုဏုမောရဏခေါ်တယ်အဲဒါလို့ဆိုလို့ရှိရင်သူတဏ္ဏမှာကုသိုလ်စိတ်ဖြစ်တဲ့အတွက်သူတဏ္ဏ ဖြစ်တဲ့ကုသိုလ်စိတ်ကပဲသူ့ကိုကောင်းကျိုးချမ်းသာပေးတယ်တဲ့အင်္ဂါ၃ပါးရှိရတယ်ကုသိုလ်ပြုတဲ့လူကကွယ်လွန်သူကိုရည်စူးရတယ်အလူကံပုဂ္ဂိုလ်ကအကျင့်သိက္ခာနဲ့ပြည့်စုံရတယ်ကွယ်လွန်သူကလည်းပဲသိရှိရတယ်အဲ့ဒီအင်္ဂါ၃ချက်ညီရတယ် ပြန်တော်တော်မူသွားတဲ့ရာကျော်ဆရာတော်ကြီးရွှေနာဆရာတော်ဘုရားကြီးဆိုတာသခိုင်းကသူရေးတဲ့စာအုပ်ထဲမှာတွေ့ရအမရပူရမြို့မှာရှေးရရေချမ်းစဉ်ဒကမာကြီးဆိုတာရှိတယ်သူကကျောင်းဆောင်လဲလူပါတယ်ပြီးတော့ ကျောင်းတန်ဃာတွေလည်းပဲဆုံးကသင်္ကန်းကအစိုက်တွေလုပ်ပါတယ်ဒါပေမဲ့သူအထူးလောက်တာပါလဲဆိုတော့လမ်းဘေးသင်ရသင်ရနေရာတွေမှာရေချမ်းစင်ဆောက်ပြီးလှူတယ်အဲ့ဒါနဲ့ပဲသူ့ကိုကျောင်းအမဖရာအမအစိုက်ဒီမတွင်မဲနဲ့ရေချမ်းစင်အမကြီးလို့တွင်နေတယ်အဲသူကရေချမ်းစင် လှူပြီးတော့ရေချမ်းစဉ်လှူရုံမဟုတ်ဘဲနဲ့အမြဲတမ်းကြီးစိုက်ပြီးအဲရေချမ်းစဉ်မှာရေမပြရအောင်လည်းပဲသရတရားရှိတဲ့လူတွေတာဝန်ပေးပြီးတော့အဲဒါဆောင်ရွက်တယ်တဲ့ဒါကြောင့်မလို့သူ့ရေချမ်းစဉ်နေဆိုလို့ရှိရင်ရေမပြတ်ဘူးတန်ရှင်းစင်ကြယ်သူသေးသွားတဲ့အခါကျတော့သူသားသမီးတွေကထုံးစံအတိုင်း9ရက်လဲတလလဲ သွန်သက်တပိတ်တို့အမြဝေကြတယ်အဲခုနှစ်တလလည်းမဟုတ်ခုနှစ်ရက်လည်းအဲ့ဒီခုနှစ်ရက်လည်းဆိုတာကလည်းပဲဟိုကျမ်းဂန်မှာတတ်မှတ်ချက်မရှိပါဘူးဘယ်ကနေပြီးတော့ရောက်လာတဲ့အစဉ်ကလည်းမသိပါဘူးဘယ်ဘယ်ချိန်ဖြစ်ဖြစ်ရည်ရည်ရွယ်ရည်စုပြီးကုသိုလ်ကောင်းမှုပြုတယ်ဆိုလို့ရှိရင် ကွယ်လွန်သူသိရှိရင်ရတာပါပဲနှစ်ရက်ရှိမှလုပ်သုံးရက်ရှိမှလုပ်ငါးရက်ရှိမှလုပ်ဆယ်ရက်ရှိမှလုပ်ဘယ်ခါလုပ်လို့ရတာပါပဲအဲ့ဒီခုနှစ်ရက်ကဘယ်သူကဘယ်လိုသတ်မှတ်လိုက်လဲမသိဘူးတချို့များတော့အဲ့ဒီခုနှစ်ရက်ကြောင့်ကတိကောက်ဖြစ်တာတော့ရှိသေးတယ်ကွယ်လွန်တဲ့လူရဲ့ အသက်ဝိညာဉ်လေးဟာတဲ့ကွယ်လွန်တဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ကထွက်သွားပြီးတော့နောက်တစ်ဘဝမရောက်ရသေးပဲနဲ့ခုနှစ်ရက်စေအောင်စောင့်နေရသေးတယ်တဲ့။ဘာစောင့်ရတာလဲ။ဟမ်အဲသူ့ကိုရည်စူးပြီးတော့ဒါနကုသိုလ်ပြုမှာကိုစောင့်ရတာတဲ့။ခုနှစ်ရက်ပြည့်အောင်စောင့်နေရပြင်းစရာကောင်းနေတာ ရောက်အမယ်နေရာချက်ချင်းရောက်သွားကောင်းတာပေါ့အဲ့ဒါစောင့်နေရသေးတာတဲ့အဲ့ဒီစောင့်နေရတော့ तू ဘယ်မှာစောင့်ရမလဲဩဂျာဘဝမှာစောင့်ရမှာပေါ့မဟုတ်ဘူးလားဟိုဘက်ရောက်ကလားဒီကလည်းလွတ်ထွက်သွားပြီမဟုတ်လားအဲ့တော့ဘယ်မှာစောင့်မလဲအဲ့ဒါပဲစောင့်ဖို့ရှိတာပဲ အဲ့တော့အဲ့ဒီဈာဘဝအယူဆဖြစ်မလာဘူးလားအေးပါတယ်အန္တရာဘဝဒိဋ္ဌိဟုတ်လားဖြစ်မှမသိဖြစ်နေဒါကြပါစို့အခေါဏရေချမ်းတဲ့ငကမာရီသူသားသမီးတွေကရက်လေစွမ်းသွတ်ပြီးတော့အမျှဝေတယ်တဲ့သူတို့ကတော့တို့အမေတော့ ရရှိသွားပြီလို့ဒီလိုယူဆမှာမို့လေဒါပေမဲ့အဲ့ဒီနောက်တနေ့မှာသူကိုးွယ်တဲ့သူเจ้าကဆရာတော်ကဥပိန္ဒရာကြီးဖြတ်ပြီးတော့အမရပုရနေပြီးဟိုဘက် ဖြတ်ကူးသွားတယ်ကြောက်တော်ကြီးဖရာပဲဥပိန္ဒရာကြီးဆိုတာသိလားအမရပုရမှာရှိတယ်လေ ဘာကိုဖြတ်ကူထားတာတော့အဲ့ဒါပါတယ်အဟေးတောင်းတမန်အင်းကြီးကိုဖြတ်ကူထားတာအဲ့ဒီဓာကြီးကိုဘာလို့ဥပိ္ပန္ဒရာလို့ခေါ်တာလဲဟမ်ဘယ်တော့မှဆောက်တာတော့ ပကံမင်းလက်ထက်အော်မင်းတို့မင်းလက်ထက်ကတယောက်ကပြောတယောက်ကပကံမင်းလက်ထက်ကပြောဘယ်အမှန်တော့အဲ့ဒီဥပိန်ကတထေလားတကြွယ်လားမူကြီးမရလားဟမ်ဗါတဲ့နန်းတွင်မှာ အင်မတန်အရာရောက်တဲ့ဘယင်ရဲ့လူယုံတော်အမှတ်ကြီးတယ်။ဘာလူမျိုးလဲဆိုတော့မွတ်စလင် လူမျိုးတဲ့ကလာကြီးတယ်။အဲသူကမှွေလိုက်နှောက်လိုက်တာလဲလွန်ရောအမျိုးသမီးတွေအများကြီးပျက်စီးတယ်တဲ့။အမျိုးသမီးတွေအများကြီးပျက်စီးတယ်တဲ့။အဲဒါကြောင့်မလို့သူ့ကိုတုတ်တင်ဖို့ကြိုးစားတဲ့လူတောင်ကြိုးစားကြတယ် အဲသူဆောက်သွားတာတဲ့အဲ့ဒီတရားကြီးကဥပိန်မွတ်စလင်ကြီးတဲ့ဟိုကတော့ကတော့အဲ့ဒီတရားကြီးအော်ဒီမှာဟိုခေတ်ကကြိုးကြိုးစားစားဆောက်သွားတာတော်လိုက်တာလို့စိတ်ထဲကအဲ့လိုရှိပါတယ်နောက်အဲရာဇဝင်စာသမိုင်းစာတွေဖတ်လို့ဥပိန်ကြောင့်သိလာတော့ အဲ့ဒီတရားကြီးပေါ်တော့မလျှောက်ချင်တော့အဲ့လိုဖြစ်သွားတယ်မူစလင်မို့လို့မဟုတ်ပါဘူးသူကတဏန်းတော်လုံးမင်းမူပြီးတော့အကုန်လုံးပေါ်အုပ်စိုးပြီးတော့အဲအမျိုးသမီးတွေဖြည့်စည်းလို့အဲ့ဒါကြောင့်ပါအဲပြောမယ်ဆိုလို့ရှိရင်တရားလှူလို့လူတော်ကောင်းပြောရမှာလား ယ်လိုပြောရဒါဘောမဟုတ်လားဒါတရားလူရာသူ့မှာတခြားအကြောင်းရှိမှာပေါ့နာမည်ကြီးရင်လို့ရှိမှာပေါ့သူလှုပ်လဲလှုပ်နိုင်တော့သူ့အနေနဲ့ကတော့အသာသာပဲလှုပ်ရမှာရှိမှာပေါ့ဟိုလူခိုင်းဒီလူခိုင်းနဲ့နာမည်ကြီးရင်လို့ရှိမှာပေါ့အဲ့ဒါမြန်မာမင်းတွေလည်းအဲ့ဒါလိုနဲ့ကိုယ်ကဖြစ်တဲ့မင်းတွေတချို့ရှိတယ်နော် တပင်ရွှေထီးတို့လည်းအဲ့ဒါနဲ့ပျက်စီးတာမဟုတ်လားအမတန်တတိကောင်းတဲ့ဘယင်ဟာအဲ့ဒါအရက်ဖြတ်တာနဲ့ငစင်ကာကြောင့်ပျက်စီးသွားတာကလားတွေလည်းနော်နေရာကသူတို့လိုက်ပြီးတော့တွင်ကျဲကြတာပဲတွင်ကျဲတာလဲအတွင်ကျဲခံရတဲ့လူတွေကအာလို့ပေါ့လေဟုတ်ဘူးလားဒါပဲကြည့်အောင် အဲ့ဒီသူကိုးကွယ်တဲ့ဆရာတော်ကြီးကဥပိန္ဒရာဘောဖြတ်ပြီးဟိုဘက်ကူတော့ကြားတယ်တဲ့ဆရာတော်ကြီးကဆရာတော်ဖေကဆရာတော်ဖေကနဲ့နောက်ကလိုက်ခေါ်လာတယ်ကြားတော့ဆရာတော်ကြီးကဩဒါဖြင့်ငါရေချမ်းစင်တက္ကမကြီးအပံမလားသူလည်းသေးပါပြီဘယ်နဲ့နောက်ပြန်လှည့်ကြည့်တယ်မတွေ့ရဘူး ဆရာတော်ဘုရားပဲခေါ်တယ်အဲ့ရမဟဲ့နင်ရေချမ်းစင်တက္ကမကြီးမဟုတ်လားမှန်ပါတယ်ဘုရားဟဲ့နင်ကဘယ်ရောက်တော့တတိတော်ပြိတ္တာဖြစ်နေတယ်ဘုရားအဲ့ဒါနင့်ကိုနင့်သားသမီးတွေကရက်လယ်စွန်းသွတ်ပြီးတော့ကုသိုလ်တွေအမျှဝေတာနင်မရဘူးလားဆိုမရပါဘူးဖေရဟဲ့ဘာလို့မရတော့လို့တပည့်တော့အဲ့ဒီအချိန်မှာ အဖော်ပြိတ္တာတွေကရေတကွန်တောင်ခေါ်သွားလို့လိုက်သွားလို့မလို့မသိလိုက်ပါဘူးဗျာအဲမသိလိုက်လို့သူတို့ကုသိုလ်တပည့်တော်မရလိုက်ပါဘူးလို့ပြောတယ်အဲ့ဒါနဲ့အဲဒီလိုဆိုလို့ရှိရဲ့နဲ့ငါနဲ့သားသမီးတွေကိုထပ်ပြီးကုသိုလ်ပြုဖို့ပြောအောင်မနဲ့ပဲမမသွားနဲ့ဘုန်းကြီးကဆရာတော်ကြီးကအဲ့လို ပြောအဲ့လိုသာပြောနေရတာတော့လူတွေ့ရတာမဟုတ်အကောင်လည်းတွေ့ရတာမဟုတ် အဲအတန်ပဲကြားရတာလေပြိတ္တာနော်သူဘယ်ဘဝရောက်နော်အဲ့ဒါဂျာဘဝလားရောက်ထိုက်တဲ့ဘဝလားဟဲ့ရောက်ထိုက်တဲ့ဘဝရောက်သွားတာပြောတယ်တဲ့သူကအဲ့ဆရာတော်တပည့်တော်ဖရာသေကနိမ့်မှာတပည့်တော်သာသမီသမီးတွေကအနန္တဝိုင်းပြီးငိုကြတာနဲ့ စိတ်ထားမှားသွားလို့မလို့ပြိတ္တာဖြစ်နေတာလို့ဆိုတယ်ဒါနဲ့ဆရာတော်ကသူသားသမီးတွေပြောပြီးတော့နောက်ထပ်သွန်သွတ်တပိတ်သွခိုင်းတော့အကြီးအကျယ်သွန်သွတ်တပိတ်သွသင်္ကန်းလူထူးလူဖနတ်လူအဲ့ဒါလိုလှူပြီးတော့အမျှဝေအဲ့ဒီနောက်တော့တော့အဲ့ဒီတက္ကမကြီးကသူ့ဆရာတော့လာပြီးဘာမှမခေါ်တော့ပါဘူးတဲ့ အဲ့တော့ဆိုလိုတာကတော့သူ့မှာကောင်းကျိုးချမ်းသာရသွားပြီဒါမှမဟုတ်ကောင်းတဲ့သူဂတိဘဝပြောင်းသွားရပြီတခုခုရှိမှာပေါ့လေဒီကသာသမီတွေပြုတဲ့ကုသိုလ်ကိုသူသိတာနဲ့အထူးတလဲဝမ်းမြောက်ပြီးအဲ့ဒီဝမ်းမြောက်ဝမ်းသာကုသိုလ်စိတ်ကြောင့်တခြားကောင်းတဲ့ဘဝရောက်သွားလို့ ਨੇ တူပါရဲ့အဲ့ဒါရွှေရင်သာဇာတော်ဘုရားကြီးရေးတဲ့ကာယ ानु ပတ္တနာ ဆိုတဲ့စာအုပ်အဲ့ဒီစာအုပ်နောက်ပိုင်းထဲမှာနောက်ဆက်တွဲအနေနဲ့ထားထည့်ထားတာအဲ့ဒါတိဖလိုက်ရကြောဆိုလိုတာကအင်္ဂါသုံးပါးညီရတယ်ကုသိုလ်ပြုတဲ့လူက ကွယ်လွန်သူရည်စူးရတယ်အလူကံပုဂ္ဂိုလ်ကအကျင့်သိက္ခာနဲ့ပြည့်စုံရတယ်ကွယ်လွန်တဲ့ပုဂ္ဂိုလ်ကအဲ့ဒီကုသိုလ်ကို သိပြီးတော့ဝမ်းမြောက်ဝမ်းသာ ဖြစ်ရတယ်အင်္ဂါပဲနှစ်ပါးတော့အဲ့ဒီတက္ကမကြီး မရတာဘာကြောင့်တော့မသိလို့ဘောမဟုတ်ဘူးလားသားသမီးတွေကတော့မရည်စူးဘူးလားရည်စူးတာပေါ့သူတို့လှူလို့ရှိရင်သူတို့ကိုယ်ကတဲ့ဘုန်းကြီးပဲဒီမှာဘုန်းကိုယ်ကတဲ့ဘုန်းကြီးကလည်းအကျင့်သိက္ခာနဲ့ပြည့်စုံပြီးသားပဲဟုတ်ဘူးလားအဲ့တော့ဘာအင်္ဂါပဲလို့ သိရမယ်ဆိုတော့အင်္ဂါပဲလိုနေတယ်မသိဘူးဘာဖြစ်လို့အပြောအပါသွားနေလို့တဲ့ဟုတ်လားအေးသူတို့လည်းပဲသွားခြင်းမှာပဲဘာကြောင့်လဲဆိုတော့သူတို့ဘဝကတော်တော်ဆင်းရဲတာကိုအစာဆင်းရဲအနေဆင်းရဲအဝတ်ဆင်းရဲအဲအဲလိုသွားခြင်းမှာဟုတ် အခုဒီကကွယ်လွန်တဲ့တခါကြီးဥပခင်ဒီကမာကြီးတော်စောကြည်တို့ကတော့သူတို့ကကုသိုလ်ကောင်းမှုနဲ့နေတဲ့ပုဂ္ဂိုလ်တော်စောကြည်ဆိုလို့ရှိရင်မကြာခဏတရားဝင်တယ်နှစ်စဉ်ဝင်တာပဲဘုန်းကြီးရိတ်တာကြီးမှာရှိတော့ကလည်းအဲ့ဒီရိတ်တာကြီးမှာနှစ်စဉ်ဝင်တာဒီရောက်ပြန်တော့လည်းဒီပဲနှိမ့်စဉ်ဝင်တာပဲ အဲသူရဂါကြီးဆိုတာတကယ်တရုပ်စစ်စစ်ကြီးဘာမှနားမလဲဥပခင်အဲအဲ့ဒါကိုသူတရားမရကြအောင်ဝင်ခိုင်းတာအဲ့တော့ဝိပဿနာမျိုးစေ့ကြပြီးတော့ထုံရသွားတော့ဘောဥပခင်အခုဒီဟာမရင်ရွှေတို့မတိတာတို့ဆိုတာသူအမေကြောင့်အဲ့ဒါဒီမှာလာပြီးအထုတ်နေကြတာမရင်ရွှေဆို အရင်ကနှစ်စင်ပဲသူမမလာတာမနှစ်ကလည်းမလာဘူးနဲ့တူတယ်ဒီနှစ်လည်းမလာဘူးနဲ့တူတယ်ထင်တာပဲလေကောင်းကောင်းတော့မမိပါဘူးအရင်ကနှစ်စင်ပဲဟမ်မနေ့ကလာလားဩအေးငါကမတွေးလိုက်မသိလိုက်တာဒီနေ့လဲလာပါတယ်အခုတရားနာလာတာအထုပ်ဖို့မဟုတ် တရားနာတော့လာတယ်ထားကြပါစို့အဲတော့မိဘကယရနာသုံးပါးကန့်ဆိုင်ပြီးတရားမိဘဖြစ်တော့သာသမီတွေလည်းပဲတရားနဲ့နေတရားနဲ့စတရားတွေသိတွေ့ကြရတယ်တဲ့အဲ့ဒါမိဘဝတ္တရားကြေးသွားတော့သာသမီတွေကလည်းပဲမလုပ်ရမှာဝတ္တရားပြန်ကြေးရတယ်တဲ့ကြေးတော့နောက်ဆုံးမှာကွယ်လွန်တဲ့မိဘရည်စူးပြီးတော့ ကုသိုလ်ကောင်းမှုဒါနကုသိုလ်ပြုပြီးတော့အမျှဝေရတယ်အဲ့ဒါဟာသာသမီတို့ရဲ့ပြုရမယ်ဝတ္တရား၅ပါးရဲ့တပါးပဲတဲ့ကျွေမွေမပြက်ဆောင်ရွက်စီမံမွေခံတိုက်စေလှူမျှဝေ၍စောင့်လေမျိုးနွယ်ဝန်ငါးတွယ်ကျင့်ပွဲသာတို့တာတဲ့ အဲပါရစာဥလှလေခိုင်ရှာသမ်းမအောင်သာသမီဘု၅ပါးဆိုတာတွေ့လားဟမ်စာမျက်နှာဘယ်လောက်တော့ဟမ်အဲကာကြီးမှာလားကာကြီးစာမျက်နှာကာကြီးမှာစာမျက်နှာကာကြီးမှာ ဂိုင်ဖသုံးကော အဲ့ဒီသင်္ဃာလောဝါဒကျင့်ဖို့ဆောင်ဘုတ်တွေစာအုပ်ထဲထည့်ထားပြီးတော့တခါမှလည်းမရွတ်ကြရဘူးနော်ဂိုင်းဒီကနေ့အစကနေပြီးရွတ်ဖူးတယ်ရှိအောင်ရွတ်ကြအောင်တလောကလုံးညွယုံဥချ တီကျင့်ဝတ်ချွတ်သူတို့မှာမလွတ်သာသည်လေးရွာကိုလုံးလုံးလူပြည့်ရှုံးဆိုတာဘာပြောတာလေးရွာကိုဆိုတာဘယ်ရွာတွေပြောတာဟမ် နယေတရိษံပြိတာအတုရကေဟုတ်ကဲ့လားမတီကျင့်ဝတ်ချွတ်သူတို့မှာဆိုတာဘာပြောတာအဲ့ဒီကျင့်ဝတ်တွေမပြုတ်ဘဲနဲ့ချွေရင်းနေတဲ့လူတွေဟုတ်တယ်မဟုတ်လားဘာဖြစ်မလဲတော့ဝါမဲတဲ့ဟုတ်လားမတီကျင့်ဝတ်ချွတ်သူတို့မှာမလွတ်တာသည် လေးရွာဖို့လုံလုံလူပြေရှုံးအဲ့ဒါစာရိတ္တသီလတွေပေါ့စာရိတ္တသီလတွေမပြူဘူးဆိုလို့ရှိရင်လည်းအပယ်ရောက်နိုင်တယ်တဲ့ဟုတ်ကဲ့လားအဲ့ဒါဟိုတရားဒီသီလယူရမှာမရွတ်ရပေတဲ့ကိုဟာကိုခဏခဏဖတ်ထားရတယ် အဲ့လိုဖတ်ထားတဲ့အခါကျတော့ဖတ်ပါများတော့သဘောပေါက်လာပြီးတော့မှတ်မိလာတာပေါ့ရလဲသွားတယ်ဟိုရင်းကတော့ဘုန်းကြီးတို့ကျောင်းသားဘဝတုန်းကတော့ဒါတွေကအရကျက်ရတာပဲအရကျက်ရအဓိပ္ပာယ်လည်းပြောပေးတယ်အခုတော့အဲ့ဒါရှိသေးလားတော့မသိပါဘူးရှေးကအစင်လား သင်ကြားခဲ့တဲ့ကောင်းတဲ့ပညာရပ်တွေ subject တွေအခုတချို့မသင်ကြတော့ဘူးဆိုအဲ့လိုရှိအဲ့ဒါကိုဒီကနိကေပါဋိကဝကဒေသနာမှာအပါဋိကဝကအုပ်စုမှာ သင်္ကာလောဝါဒတုံလို့မြတ်စွာဘုရားဟောခဲ့တော့သင်္ကာလောဝါဒဆိုတာသင်္ကာလဩဝါဒသင်္ကာလဩဝါဒကိုတွဲခေါ်လိုက်တော့သင်္ကာလောဝါဒလို့ဖြစ်သွားတော့သင်္ကာလသရုပ်သားကိုပေးတဲ့ဆုံးမဩဝါဒတဲ့အဲသင်္ကာလောဝါဒဆိုတာသင်္ကာလသရုပ်သားကိုပေးတဲ့ဆုံးမဩဝါဒဒီတော့ အဲ့ဒါလည်းမဟုတ်ပါဘူးမြတ်စွာဘုရားကတော့သင်ရသင်ရသင်လျော်တိုင်းသင်လျော်တိုင်းသင်လျော်တဲ့ဩဝါဒပေးပေးသွားတာပါမိဘပေါ်မှာသာသမီပြုရမယ်ဝတ္တရားဟာဒီနေရာမှာလည်းမဟုတ်ပါဘူးတခြားနေရာတွေလည်းအများကြီးပဲမိဘကျေးဇူးကြီးမားတဲ့အတွက်မိဘကို အမိကိုလက်ဝဲပခုံးပေါ်အဖကိုလက်လက်ရပခုံးပေါ်တင်ပြီးတော့အမိအဖတို့ရဲ့အငြိအကျေးမိမိကိုယ်ပေါ်မှာ ပေးကြံတော်လည်းပဲစိတ်ထဲမှာယွန်ရှာတုံ့ဆုပ်ခြင်းမရှိဘဲနဲ့မိဘတို့ပေါ်ကြီးမားတဲ့မေတ္တာတရားနဲ့ပြုစုစောင့်ရှောက်ရတယ်တဲ့အဲဒါလို့ပြုစုစောင့်ရှောက်တာတောင်မှပဲမိခင်ရဲ့နှုတ်တလုံးဖို့ပဲကြည်သေးတယ်တဲ့ ကိုဆုပ်ခဲ့တော့မှနှုတ်နှလုံးလုံးဆုပ်ခဲ့တာအဲတလုံးဘိုးပဲကြည်သေးတယ်တဲ့နှလုံးပြီးတော့အဲ့လောက်ကြီးမာတယ်ဒါကြောင့်မလို့အဆိုတွေရှိတယ်မဟုတ်လားမြင်းမိုတောင်ဥမကကျူးသည့်ယေစုသခင်မွေးမိခင်နဲ့ဖခင်တို့အာရညာပါစေလူမြဝေဤတဲ့ဟုတ်ကဲ့လားပြီးတော့ဟိုဟာဟောကြဘူးလား မာတာပိတုဥပဌာနံခြေစုကြည်လှမိနှင်ဖကိုဒုက္ခယိုကျိုးမေတ္တာမို့ဖြင့်မြတ်နိုကျင်နာစိတ်ကြည်သာ၍ဘူဆာမရှိဘေးမထိစေချမ်းမြေစေဟုလက်ခြေဆုံးနေစားပေါက်ဖွဲလဲရွေးချယ်သင့်ရာရသာမြိန်ရေးစီစဉ်ပေး၍ လောက်ကျွေးပြစုရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းရာဘူးသလားဟောဟောအဲ့ဒီမှာလည်းကြည့်ပါဦးနော်မြတ်စွာဘုရားမိတ်ထားတာ မာတာပိတုဥပဌာနံကျေစုကြည်လှမိနှင်ဖကိုဒုက္ခရိုကျိုးမေတ္တာမိုးဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ဘူษาမရှိဘေးမထိစေချမ်းမြေစေဟုလက်ချေဆုံနေစားတော့ဖွယ်လဲရွေးချယ်တင်ရာ ရတာမြင်ရေးစီစဉ်ပေး၍လှုပ်ကြွေးပြည့်စုံရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းအဲ့ဒီမှာသာသမီဝတ္တရားတွေပါမသွားဘူးလားအဲ့ဒီဝတ္တရားတိုင်းပြုစုပြီဆိုလို့ရှိရင်တော့အမွေမခံတတ်တဲ့သာသမီဖြစ်ပါဦးမလား အမွေခံလိုက်တဲ့သာသမီဖြစ်မယ်ဟုတ်ကဲ့လားအဲ့ဒါဘုန်းကြီးတို့အရှိတိုင်းမှာမြတ်စွာဘုရားရဲ့ဒီတရားဒေသနာတွေတော့ကြောင်ရောအရှိတိုင်းရဲ့အခြေခံဖြစ်တဲ့လူမှုယဉ်ယဉ်ကျေးမှုကြောင်ရောလူမှုရေးယဉ်ကျေးမှုရေးကြောင်ရောဒီကုသိုလ်တရားတွေဖြစ်ထွန်းပြီးတော့သာသမီကမိဘပြုစုစောင့်ရှောက်မိဘကသာသမီစောင့်ရှောက်ဒါတွေဖြစ်တယ် အဲတော့အရှိတိုင်းမှာလူဖြစ်ရတာမကောင်းဘူးလားအင်္ဂလန်မှာဟိုအလုပ်လုပ်နေတဲ့မြန်မာဆရာဝန်တွေပြောတာအမေဖေမကြမ်းပါဘူးဆိုဆေးရုံလာပို့တယ်ဆေးရုံလာပို့ပြီးတော့ လာပို့လိုက်တာပဲနောက်လာလည်းမကြည့်ဘူးလာလည်းလာပြီးတော့လည်းအစားတောက်ပေးတယ်ကျွေးမွေးတယ်ဘာမှမရှိဘူးလေအဲဆေးရုံကကုသပေးလို့ပျောက်ကင်းသွားတဲ့အခါကျတော့လာပြီးပို့သွားတဲ့သာသမီစီဖုံးစတဲ့အေးနင်တို့မေဖေဆေးရုံကဆင်းနိုင်ပြီနေကောင်းသွားပြီအဲလာပြီးတော့ဆေးရုံကယူကြပေါ့လေအဲဒါသူတို့က သားသမီးတွေကစကားတခွန်းမပြောတယ်တဲ့ကန့်ကုတ်လို့ပြောလိုက်တယ်တဲ့ကန့်ကုတ်လို့ပြောတာတို့မတတ်နိုင်ဘူးအဲ့ဒါကြောင့်မယူနိုင်ဘူးနင်တို့ပို့ညင်ရပို့တော့ဆိုတဲ့အဓိပ္ပာယ်ပေါ့ခန့်ခုတ်တယ်ဒီစကလုံးမယ်လို့ပြောတယ်အာတို့မလုံးနိုင်ဘူးအဲ့ဒါနဲ့ဘာလို့ရလဲဆိုဆေးယုံကလူအိုယုံပို့ရတယ်တဲ့ဘိုးဘွားရိတ်တာ ကိုလည်းရတယ်သာသမီဝတ္တရားဘလောက်ခြေပြွန်လဲနော်ကြောက်เสียကောင်းတဲ့လူမှုရေးပဲနော်ကြောက်เสียကောင်းတယ်ဒါကြောင့်အရှိတိုင်းမှာလူဖြစ်ရတာတဲကောင်းတယ်အဲဒါပြည့်အဲ့ဒီမာတာပိတုဥပဋ္ဌာဏလေးတပုတ်ကလေးလုံးတပုတ်လုံးဆိုသမှာမာတာပိတု ကောင်းလိုက်တာနော်မြတ်စွာဘုရားတရားတော်ဟုတ်လားအဲ့ဒီတရားတော်အတိုင်းလိုက်နာကျင့်ကြံနေဆိုလို့ရှိရင်စိတ်ထားတွေလည်းနူးညံ့လို့ဝတ္တရားတွေလည်းကြေးလို့အဲ့ဒါလို့ဆိုကုသိုလ်ကြီးပဲဖြစ်တော့အကောင်းကျိုးပဲရတာပေါ့ဟုတ်လားဒါကြောင့်ဘုန်းကြီးတို့ပြိဿဟာမြတ်စွာဘုရားရဲ့နိဗ္ဗာန်ရောက်ကြောင်းဆင်းရဲငြိမ်းကြောင်း အကျင့်ကောင်းအကျင့်မှမဲကိရှိတံတတိပဋ္ဌာန်အကျင့်ကိုကြိုကြိုစားစားကျင့်သလိုလောကမပြုတ်ရမဲ့စာရိတ္တသီလခေါ်ရတဲ့ကျင့်ဝတ်တွေကိုလည်းမချွတ်အောင်ပြုစုနိုင်ကျေပြွန်အောင် ပြုစုနိုင်တဲ့အတွက်လောကီလောကုတ္တရာနှစ်ဖြာသောချမ်းသာနှင့်ပြည့်စုံကြပါစေ။